အခန်းကြီး7အငယ်1မှ9ထာဝရဘုရားသည်လည်းအာပြန်ကို ခေါ်တော်မူ၍တင်ဤပြည်နှင့်တကွအမျိုးသားချင်း ပေါက်ဖော်များတဲ့ကထွက်ပြေးလျင်ငါပြက်လက်တန့်သောပြည်သို့တော်လော့ငါသည်တင့်ကို လူမျိုးကြီးဖြစ်စေမည်ငါကောင်းကြီးပေး၍တင်ဤနာမကို ကြီးမြတ်စေမည်တင်သည်ကောင်းကြီးခံရသောသူဖြစ်လိမ့်မည်တင့်ကိုကောင်းကြီးပေးသောသူကိုငါကောင်းကြီးပေးမည် သင်ကိုချိန်ဆသောသူကိုငါချိန်ဆမည်သင်အားဖြင့်လည်းလူမျိုးအပေါင်းတို့သည် ကောင်းချီးမင်္ဂလာကို ခံရကြလိမ့်မည်ဟုမိန်တော်မူ၏ထိုသို့သာရဘုရားမိန်တော်မူသည့်အတိုင်းအာပြန်ထွက်သွား၍လောတလည်းလိုက်လေ၏အာပြန်သည်ခါရာမြို့မှထွက်သွားသောအခါအသက်85နှစ်ရှိ၏အာပြန်သည်မယားစာရဲအကူသားလောတနှင့်ဥ္စာရတ္တမြတ်ကို၎င်းခါရံမြို့၌ရသော လူတို့ကို၎င်းယူပြီးလျင်ခါနန်ပြည်သို့ရောက်ခြင်းငှာထွက်သွား၍ထိုပြည်သို့ရောက်ကြ၏အငယ်6မှ9အာပြန်သည်ထိုပြည်ကိုရှောက်သွား၍ရှိခင်အရမောရီတပိတ်ပင်သို့ရောက်လေ၏ထိုအခါခါနန်မျိုးသားတို့သည်ထိုပြည်၌ရှိကြ၏ဒါရဖျားသည်အာပြန်အားထင်ရှား၍ ဤပြည်ကိုသင်၏အမျိုးအနွယ်အားငါပေးမည်ဟုမိန့်တော်မူ၏ထိုသို့ထင်ရှားတော်မူသောသာရဖျားဖို့ထိုအရ၌ရစ်ပလင်ကိုတည်လေ၏ထိုအရမှတွားပြန်၍ဘေတလံမြို့အရှိ၌ရှိသော တောင်တို့ပြောင်းသည်ဖြင့်ဘေတလံမြို့အရှိအာဤမြို့အနောက်ဆက်ကြားမှတဲကိုဆောက်၍သာဝရဖျားဖို့ရစ်ပလင်ကိုတည်ပြီးလင်သာဝရဖျား၏နာမတော်ကို ပထနာပြု၏အာဗျံသည်ခရီးသွားလျက်ပြောင်းလျက်တောင်မျက်နာသို့ရောက်လေ၏အငယ်30မှ16ထိုနောက်ခါနန်ပြည်၌အစာခေါင်းပါခြင်းဖြစ်၏အလွန်အစာခေါင်းပါသောကြောင့်အာဗျံသည်အေဂရုပြည်၌တဲခိုခြင်းငှာတော်လေ၏အေဂရုပြည်နှင့်ဤသောအခါမိမိမယားစာရဲကိုတင်သည် အစင်းလှသော မိမဖြစ်သည်ကိုငါသိ၏ အဲဂုတ္တုလူတို့သည်သင့်ကိုမြင်သောအခါ၊ဤမိန်းမသည်သူ၏မယားဖြစ်၏ဟု ဆိုလျက်၊ငါ့ကိုသတ်၍သင့်ကိုအသက်ချမ်းသာပေးလိမ့်မည်။သို့ဖြစ်၍သင်သည်ငါ့နှမဖြစ်ကြောင်းကိုပြောပါလော့။သို့ပြောလျှင်သင့်အတွက်ငါကောင်းစားလိမ့်မည်။သင်၏ကျေးဇူးအားဖြင့်ငါအသက်ချမ်းသာရလိမ့်မည်ဟုဆို၏။အာပြန်သည်အဲဂုတ္တုပြည်သို့ရောက်သောအခါ၊သူ၏မယားသည်အလွန်အဆင်းလှသည်ကို အဲဂုတ္တုလူတို့သည်မြင်ကြ၏။ဖာရောဘုရင်၏မှူးတော်မတ်တော်တို့လည်းမြင်၍ရှေ့တော်၌ချီးမွမ်းပြီးလျှင်နန်းတော်သို့သွင်းရကြ၏။ဖာရောဘုရင်သည်ထိုမိန်းမအတွက်အာဗြံ၌ကျေးဇူးပြုသဖြင့်၊သူသည်သိုး၊နွား၊မြည်းထီး၊မြည်းမ၊ကျွန်ယောက်ျား၊ကျွန်မိန်းမ၊ကုလားအုပ်များနှင့်ကြွယ်ဝ၏။ ထာဝရဘုရားသည်အာဗျံဤမယားစာရက်အတွက်ကြောင့်ဖာရောဘုရင်မှဆ၍နန်းတော်သားတို့ကို ကြီးသောဘေးဒဏ်ဖြင့်ဆုံးမတော်မူ၏ဖာရောဘုရင်သည်လည်းအာဗျံကိုခေါ်၍တင်သည်ငါ၌ပြုသောအမှုကားအဘယ်သို့နည်းသူသည်တင်မယားဖြစ်ကြောင်းကိုငါအားအဘယ်ကြောင့်မပြောသနည်းငါသည်သူ့ကိုတိမ့်ပိုက်စေခြင်းငါသူသည်ငါနမဖြစ်သည်ဟုအဘယ်ကြောင့်ဆိုသနည်း သင်၏မယားကိုယခုယူ၍သွားလော့ဟုအမိန့်ရှိ၏။ထိုသို့အာဗြံအမှုကိုစီရင်၍မိမိလူတို့အားမှာထားသဖြင့်၊သူတို့သည် အာဗြံ၌ရှိသမျှသောဥစ္စာနှင့်တကွသမီးမောင်နှံတို့ကိုလွှတ်လိုက်ကြ၏။